မိတို့ဒီနေ့က2022ခုနှစ်စက်တင်ဘာလ16ရက်16ရက်နေ့တောက်ကြနေ့ညနေပိုင်း9နာရီချိန်သဘောတရားရဲ့အပိုင်း290နေ့လောက်ချကျင်လာမြတ်ပထမပိုင်း23ဘာဇာတပစ္စယောအညာမြေပစ္စယောနေတရားပစ္စယောအပိုင်း9မိတို့အဲ့ဒီတည်းမှာအညာမညာပစ္စည်းအရာချင်းတော့အညာမညာပစ္စည်းပြောခဲ့ပြီ။ နောက်သာဇာတပစ္စည်းပေါ့အညမညပစ္စည်းတဲ့သာဇာတပစ္စည်းကဘိုးရကျင်းတော့ဒါအညမညဖြစ်ရင်သာဇာတဆိုတော့အတူတကွဖြစ်တော့ချင်းချင်းပြန်ပြန်လာလာဖြစ်ရင်သာဇာတအတူတကွဖြစ်တယ်ဒါပထမဆုံးဘုန်းကြီးတို့ဟောထားတဲ့ဘုရားပါဠိတော်လေးလည်းကြည့်မယ်နော်အဲ့ဒီကြည့်လိုက်မယ်အဲ့ဒီမှာကြည့်လိုက်သူကနံပါတ်1ဟိုဒီမှာ သတ္တရောခန္ဓာရူပအញ្ញမညာသသတ္တပိစိဏပိစိယောဒီမှာအញ្ញမညာနဲ့အတူတူပဲသတ္တရောခန္ဓာအရူပိနောအញ្ញမညာပိစိဏပိစိယောနံပါတ်၄သတ္တရောမာဟုရာအញ្ញမညာပိစိဏပိစိယောသတ္တရောမာဟုရာအញ្ញမညာပိစိဏပိစိယောအတူတူပဲဒုတိယအထိနော်တတိယဩဂဏိကနိနာမရူပအញ្ញမညာသသတ္တပိစိဏပိစိယောဩဂဏိကနိနာမရူပအញ្ញမညာအញ្ញမညာပိစိဏပိစိယော ဒီတော့အဉ္ဇမညာအရာကျင်းတာပေါ့ဗျာအဉ္ဇမညာပစ္စည်းဖြစ်ရင်သာဇာတာဖြစ်တာအဉ္ဇမညာဆိုအချင်းချင်းပြန်ပြန်လာလာကျေစုပြုတာပေါ့နော်သာဇာတာကြတော့အပြန်ပြန်လာကျေစုပြုတာမဟုတ်အတူအဲ့ဒီလောက်တည်းမကဘူးအတူတကွာဖြစ်ပြီးတော့လည်းကျေစုပြုတယ်ဒါကြောင့်သူကပုံအရာကျင်းတော့ဘုန်းကြီးတို့ဒီလောက်တင်ကြည့်ရင်တော့ဒါကြီးနားလည်တဲ့အောင်တော့ရှိတော့လေတိကျနားလည်ဖို့ခက်တယ် ည်းနည်းလေးအဲ့ကြတော့ဘုန်းကြီးတို့ဘာသွားကြည့်ရလဲဆိုတော့သင်တဲ့ခါပေါ့နော်နည်းနည်းနည်းနည်းကြက်ကြက်ပြတ်ပြတ်ဖြစ်အောင်ဘုန်းကြီးတို့မတ်စုလေးလည်းပြကြတယ်ဗျဘုန်းကြီးတို့ပြပေးတာမတ်စုလေးအဲ့ဒီထဲမှာဇေယျကွက်လေးပေါ့နော်သာဇတပညာမညာနေတရားအတွက်ဘုန်းကြီးဇေယျကွက်လေးတစ်ခုဆွဲပြီးတော့ပို့ထားတယ်အဲ့ဒီဇေယျကွက်လေးနဲ့ရှင်ပြောင်းမယ်နော်အဲ့ဒါဆိုရင်ခုနဒီပါဠိတော်လေးတွေဟောစဉ်က ပို့ပြီးနားလေလာလေနော်ခုနပါဠိအောက်ကအောက်ကဇာကိုကြည့်ခြင်းနဲ့အောက်ကဇာအပေါ်နိုင်တဲ့တက်မယ်ရပြီဒီဇာခုနပါဠိသာဇာတပစ္စည်းလေးနဲ့ပါဠိလေးနဲ့ဟောအဲ့ရလေးရှင်တွဲပြအောင်နော်အဲတော့ဆိုဆုံးကပါဠိတော်ဘုန်းကြီးတို့ဒီမှာကြည့်လိုက်ပစ္စယနေတာကြတော့သတ္တသာဇာတပြောဒီသတ္တာရောခန္ဓာအရူပိနောအဉ္ဉမဉ္ဉာသာဇာတပစ္စေနာပစ္စယော နာခန္ဓာ၄ပါးအချင်းချင်းအတူတကွဖြစ်ပြီးကျေစုပြုတယ်ဆိုဒါကြတော့အဲ့ဒီဟာတော့ဒီကြည့်လို့ရှိရင်တော့နားလေတချို့လည်းနားလေတာပေါ့လူတချို့ကနားလေကိုခက်တယ်အဲ့ဒီတော့ပညာဝရကိုတွားကြည့်ရတယ်ပညာဝရကြောင့်ဘုရားကအကြချဲ့ချဲ့ဟောတော့ပိုရှင်းသွားတယ်ပညာဝရမှာဒီမှာကုသိုလ်နဲ့ပတ်သက်ပြီးတော့ နော်၃မျိုးအာဟုတုနဲ့ပတ်သက်ပြီး၃မျိုးဘဂရအဖြာကရနဲ့ပတ်သက်ပြီး၃မျိုးသာဇာတာကြတော့၉မျိုးဟောတာသင်္ချာ၉မျိုးပရမကုသလောဓမ္မကုသလတဓမ္မတသာဇာတာပစ္စေနာပစ္စေယောဒါကိုဒီဟာလေးတွေပဲနော်ဒီဒီကြတော့အကျေကြီးဟောသွားတာကျေကြီးဟောတာအဲ့ဒီအဲ့ဒီဟာလေးကိုပြောချင်လို့ကုသလောဓမ္မကုသလတဓမ္မတသာဇာတာပစ္စေနာပစ္စေယောဒီလိုဟောတယ်အဲ့တော့ဒီမှာဘုန်းကြီးတို့အဲ ကုသိုလ်စိတ်စေတသိက်ဒီတရားတွေဟာကုသိုလ်စိတ်စေတသိက်တရားတွေကိုကျေစုပြုတယ်အဲ့ဒါနာခန္ဓာကုသိုလ်စိတ်စေတသိက်ပြောနာခန္ဓာပဲညာကျန်တဲ့အဲ့ဒါအကြောင်းတရားပေါ့ကျန်တဲ့ကုသိုလ်စိတ်စေတသိက်နာခန္ဓာဒါတွေလည်းအကျိုးတရားပေါ့အဲ့တော့ဘလို့ကုသိုလ်အနေကုသိုလ်ကျေစုပြုလဲကြအဲ့ကြတော့ဒီပညာဝရကြတိတိကျကျဟောသွားဒီမှာတင့်နဲ့ဒီဟာတော့ပေါ့ ကုသလောဓမ္မကုသရသဓမ္မသာသာဇာတပိစိဏပိယောကုသလောဧကောခန္ဓောဒိဏနံခန္ဓာနံသာဇာတပိစိဏပိယောနော်ဒီအောက်မှာဟောဟောဒီအောက်မှာဟိုဘုန်းကြီးပါဠိလေးကိုဒီရေးထားရှိတယ်အဲ့ဒါလေးလည်းရှင်းပြမယ်နော်ဒါလုံးဒီဟာမပြတော့နဲ့ရပြီဒီဇာကွက်နဲ့ဒီအောက်ကအဲဒီဟာလေးနဲ့ခုနဇာလည်းပြအောင်ပါအဲ့ဒီနှစ်ခုပြကြတယ်ဒီကိဘယ်လိုပြမလဲ အဲဒီမှာခုနကဖရာကဒီဟာကိုချဲ့ပြောတော့ဗောဗျာဒီဟာလေးတွေကြင်သိကျင်းတယ်ရှင်းတဲ့ခါကျဘုန်းကြီးတို့ဒီတကယ်စာသင်ကြပြီဆိုရင်တော့ပညာဝရလှမ်းပြောကြည့်ပြန်ရှင်းရတယ်အဲတော့ကြည့်လိုက်ပါနော်ကုသိုလ်အားနဲ့ကုသိုလ်ဘယ်လိုတူတူကဖြစ်ပြီးကျေစုပြုလဲကုသိုလ်ဓမ္မကုသတာဓမ္မတာသာဇာတာပစ္စေနာပစ္စယောအဲကုသိုလ်ခန္ဓာခုနကုသိုလ်စိတ်22ပါးစေတသိက်38ပါးအဲ့ဒီတွေကနေတခါ ကုသိုလ်ခန္ဓာဖွဲ့ရင်ဝိညာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဝိညာခန္ဓာဝိညာဉ်နဲ့ခန္ဓာရှိတာကိုဒါကလို့ကိုကဝိပဿနာရှုနေတယ်ခန္ဓာတစ်ပါးကိုဝိပဿနာရှုတယ်ဆိုကျန်တဲ့ခန္ဓာတစ်ပါးကအတူတူဖြစ်ပြီးကျေစုပြုနိုင်တယ်ဒါဟောတာကုသလောဧကောခန္ဓောဒိဏနာခန္ဓာနာသာသာတာပစ္စေနာပစ္စေဟိုမှာအခုဆိုရင်ဘုန်းကြီးတာနာတော်ကြာတိစိတ်ဖြစ်တော့ကြာတိစိတ်ဖြစ်ရင်လည်း ဟိုကဒါဟောဒါပဋ္ဌာန်းတရားတွေခေါ်နေတာပဲဒီမှတ်သားစိတ်နော်ဈာတိစိတ်ဖြစ်နေပဋ္ဌာန်းတရားတွေခေါ်နေရပဲလို့ဒီမှတ်သားတဲ့စိတ်နေယောနိတော်မြတ်ဆင်းရဲနှလုံးသွင်းတဲ့စိတ်ဟောဒီတရားတွေနားလေတော့သဘောကျလိုက်တာဒီလိုဖြစ်လာခံစားတဲ့ဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဟုတ်လားခန္ဓာတစ်ခုဟုတ်လားကုသိုလ်ပြုရင်လည်းခန္ဓာတစ်ခုကို သွားပြီကိုကသိနေကြံတဲ့နံခန္ဓာသုံးပါးလည်းတူတူကဖြစ်ပြီးဖြစ်နေတဲ့အတွက်သိနိုင်ပါတယ်လို့ဘုရားတာဟောတယ်တခါတခါတမရိယာကောင်းတယ်တယောခန္ဓာကိုကနံခန္ဓာသုံးပါးပေါ့နော်နံခန္ဓာသုံးပါးကိုရှုမှတ်ရင်လည်းဟိုမှာခံစားတဲ့ဝိညာဉ်လေးပေါ့ဟောဒီဝမ်းမြောက်ဝမ်းသာတရားတွေနားတွေဝမ်းမြောက်ဝမ်းသာဖြစ်နေတယ်ဒီဝမ်းမြောက်ဝမ်းသာဆိုဝိညာဉ်ခန္ဓာပဲ မမြဝဒဒုက္ခဝဒလေးဖြစ်နေပြီဆိုရင်ဒီခံစားမှုသိနေတဲ့ဝိညာဏခန္ဓာတို့ဒီခံစားမှုဟောဗာတရားရောနေတယ်မှတ်သားတာတို့ဒီပေါ်မှာစိတ်ကနှလုံးသွင်းတာတို့ဘာလို့နောက်ကဒီသုံးပါဖြစ်နေနောက်ကဟိုဒီပေါ်မှာရောက်သွားဆေးဆော်ပေးတာတို့နော်ရှေ့ကခန္ဓာသုံးပါဖြစ်နောက်ကခန္ဓာတစ်ပါးအတူတူပါဖြစ်ပြီးကျေစုပြုနိုင်တယ်တကယ်လို့ကိုက ဒီအာယုန်တစ်ခုခုကိုခန္ဓာတစ်ပါးမှာစိတ်ကသွားပြီးအာယုန်ပြုမိမယ်ဆိုရင်သိနေတဲ့ဆိုရင်နောက်ခန္ဓာတစ်ပါးလည်းအတူတကွဖြစ်ပြီးသိဖြစ်နေတဲ့အတွက်သူနဲ့ဒါကုသိုလ်ဘိုင်းကိုပြောနေတာပေါ့နော်ဒါကြောင့်ဒီနေရာလေးမှာကုသလောဓမ္မကုသလတာဓမ္မတာသာဇာတပစ္စေနာပြီးတော့အဲ့ဒီမှာမှဒီမှာ1နဲ့3ပေါ့ဒီက1ဆိုရင်ဒီက3ပေါ့ဒီက2 3ဆိုဒီက1ပေါ့ဒီက2ဆိုဒီက2ပေါ့ဒါကိုကြည့်ပြီးတော့ဧကောခန္ဓာ တိဏနာခန္ဓာနံသာဇာတပိစိဏပိစီယောတယောခန္ဓာဧကတခန္ဓာသာသာဇာတပိစိဏပိစီယောဒွေခန္ဓာဒွေနနာခန္ဓာသာဇာတပိစိဏပိစီယောကိုကအလုံးလောက်ထိုင်ပို့ပြီးတော့နားတဲ့သဘောပေါက်ဒါကုသိုလ်နဲ့ကုကုသိုလ်တရားကုသိုလ်တရားကုသိုလ်တရားအသာအတူတကွဖြစ်ပြီးကျေစုပြုတယ်နောက်တစ်ခုကကုသိုလ်တရားဟာ ဗျာကရတရားအတူတကားဖြစ်ပြီးကျေစုပြုတယ်အဲဒီမှာကုသလောဓမ္မောဗျာကရတဓမ္မတာသာဇာတပစ္စေနာပြောဗျာကရဆိုဝိဘက်တော်ကရိယာတို့ရုပ်တွေတို့ဒါတွေခေါ်တာပဲကုသိုလ်ပြုရင်လည်းအခုဘုန်းကြီးတရားဟောတဲ့ကုသိုလ်ပြုရင်လည်းဒီအတ္တနေထွက်တာဒီကုသိုလ်စိတ်ကြောင့်မို့ဒီစေစားရုပ်တွေထွက်ဖြစ်ပေါ်လာကုသိုလ်ပြုရတဲ့စေစားရုပ်က အကုသိုလ်ပြုအကုသိုလ်စေစားရုပ်တွေထွက်မှာပေါ့ကုသိုလ်ပြုနေကုသိုလ်စေစားရုပ်တွေထွက်တော့ဒီအတန်နေပေါ့အတန်နေထွက်လာတာကုသိုလ်ကြောင့်ဖြစ်တဲ့အတန်နေဘာဖြစ်လို့လဲဆိုတော့ကိုယ်ဓမ္မတွေသင်ပေးနေတယ်ကုသိုလ်စေစားရုပ်အဲ့ဒါကိုကြည့်ပြီးဘုရားပါလေကုသလောဓမ္မောအပြာဒတဓမ္မတာသာဇာတဒီစေစားရုပ်ကိုရည်ရွယ်အဲ့အောက်မှာနည်းနည်းလေးချက်ပြီးဘုရားဟောတယ်ကုသလခန္ဓာကုသလကရာကုသိုလ်တွေပြုနေစိတ်စေတသိက်တွေပြောတယ် အဲ့ဒီကုသိုလ်စိတ်တွေပြီးရင်ဗာပြနောက်ကစေစားယုတ်တွေဖြစ်ပေါ်လာစေတသမုဒ္ဒရူပနာသာဇာတပစ္စေနာပစ္စယောအဲအဲ့ဒီလိုနဲ့ကြံနောက်တစ်ခါကျဘလို့ရသည်လဲဆိုဘုရားကအဲကုသလောဓမ္မောနော်ရှေ့ကကုသိုလ်တရားနောက်ကကုသလသာသဖြာဂရသာသသာဇာတပစ္စေနာပြောဒီတစ်ခုထဲနဲ့နောက်တစ်ခုတွဲဖြစ်တော့ပါကုသလောဓမ္မောဓာတိကြည့်ပြီးတော့ကုသလသာသဖြာဂရသာသ ဓမ္မတာသာဇာတာပစ္စည်းတော့ပြီးတော့ခုနကနှစ်ချက်ကိုပေါင်းဟောလိုက်တာပါပဲ။အဲ့မှာကြည့်လိုက်ကုသလောဤကောခန္ဓာဒိဏနာခန္ဓာနာစိတ်တသဘောထာတာနေရရူပနာရှေးကကုသခန္ဓာတစ်ပါးနဲ့နောက်ကုသခန္ဓာသုံးပါးစေစားယုတ်ဒါမျိုးဟောတွဲဟောတာကုသလောဤကောခန္ဓာဒိဏနာခန္ဓာနာစိတ်တသဘောထာတာနေစာရူပနာနော်ဒီမှာသူအဖြာကရာဟောပါတာဆိုလို့ဒီအဖြာကရာပါ စိတ္တသမုဋ္ဌာရူပံသာဇာတပစ္စေနပစ္စယောတယောခန္ဓာဧကတခန္ဓာစိတ္တသမုဋ္ဌာရရူပနာသာဇာတပစ္စေနပစ္စယောဒွေခန္ဓာဒွေနနာခန္ဓာနဲ့စိတ္တသမုဋ္ဌာရရူပသာဇာတပစ္စေနပစ္စယောအဲ့ဒါကြရင်ဘုန်းကြီးတို့ခုနကစတရောခန္ဓာအရိပိနာအညာမြသာအဲ့ဒါကြမှ तू ကပို့ပြီးတော့နားလေတယ်ဒီတိုင်းကြတော့ तू ကဟိုပေါင်းဟောထားတာပေါ့နော်ပေါင်းဟောတာဒါကြီး တိတ်နားလဲဖို့ခက်တယ်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်မှနားလဲဖို့အခုပညာဝရလှမ်းမြောက်ခြင်းလို့ဘုရားကဒါကြောင့်ဒီလိုချင်းဟောထားတာကိုဒီလိုပြောရတာနောက်ပြီးတော့ဒါကကုသိုလ်အကုသိုလ်လည်းဒီတိုင်းမဟောသွားတယ်နော်အကုသိုလ်နဲ့ကုသိုလ်ဒီမှာကုသိုလ်နေရာမှာအကုသိုလ်ပြောင်းသွားတာပဲရှိတာခုနကုသိုလ်တိုင်းမှာဟောရုံပဲနော်အဲပထမဆုံးပါလေကုသလောဓမ္မကုအကုကုသိုလ်နေရာမှာအကုသိုလ်ပြောင်းနိုင်မှာလေ အာဟုတရောဓမ္မအာဟုတဓမ္မဒါသဇာတပစ္စည်းပစ္စည်းဟောဒီတိုင်းပဲကုသိုလ်နဲ့အာဟုတပြောင်းပြီးဟောဒါကြောင့်မို့လွယ်တဲ့တည်းဘုန်းကြီးပါဠိထုတ်ပြမထားတော့ဒီနမူတာအတိုင်းပဲပေါ့ဒါကြောင့်ပထမပစ္စည်းရကဘာဘယ်လိုတူတယ်ဘယ်လိုဟောတယ်ကုသိုလ်လည်းဒီတိုင်းဟောတယ်အာဟုတလည်းဒီတိုင်းဟောတာဆိုအဲ့ဒါတော့လောကမှတ်လိုက်ပါဠိလည်းဟောတတ်သွားမယ်ဒီတရားတွေရဲ့ဆိုလိုရင်အရာကောက်သဘောတရားတွေလည်းနားလည်သွားမှာပေါ့အာဟုတဆိုအာဟုတစိတ် 12ပါးရှိတယ်စေတသိက်က28ပါးရှိတယ်ပေါ့ဒါကိုခန္ဓာဖွဲ့ရင်ဝိညာဉ်ခန္ဓာတင်ညာခန္ဓာတေခန္ဓာကဝိညာဉ်ခန္ဓာခန္ဓာ၄ပါးရတော့အနခန္ဓာ၄ပါးပေါ့အကုသိုလ်တရားတွေပဲဒါကြောင့်ဟောရင်အကုသလဓမ္မအကုသလဓမ္မသာဇာတာပိစိဏပိစယောပရမကအကုသလဓမ္မအကုသလဓမ္မသာဒါလေးကြည့်မယ်ရှိကလည်းအကုသတရားနောက်ကလည်းအကုသတရားအဲတော့ခန္ဓာဖွဲ့မယ်ဒီရှိကအကုသခန္ဓာ တပါးကကြံတဲ့အကုသိုလ်ခန္ဓာ၃ပါးကိုခြေစုပ်ပြုမယ်ဒါကြောင့်ဘုရားကဒီနေရာမှာကုသိုလ်နဲ့အကုသိုလ်ပြောင်းမယ်အကုသလောဧကောခန္နောတိဏနာခန္ဓာနံသာဇာတာပစ္စေနာပစ္စယောအကုသိုလ်တရားပဲအကုတယောခန္ဓာဧကတခန္ဓာသာသာဇာတာပစ္စေနာပစ္စယောတွေးခန္ဓာတွေးနာနာခန္ဓာသာဇာတာပစ္စေနာပစ္စယောဒီခဏလေးတွေကြည့်ပြီးဒါမှရွတ်သွားရောနောက်ကုသိုလ်ကအကုသိုလ်နဲ့ပြာကြတာ အာဟုသလောဓမ္မောဒီတိုင်းပဲအပြာဝဒတာဓမ္မတာသာဇာတာပစ္စေနာပြောဒီကြတော့အာဟုသူလုံနေရင်အာဟုသူစိတ်စားရုပ်တွေဖြစ်တော့အာဟုသူစိတ်စေတသိက်တွေဖြစ်ရင်နောက်ကဒီအာဟုသူစိတ်ကြောင့်ဖြစ်လာတဲ့စိတ်စားရုပ်တွေဖြစ်တော့တတ်မယ်ခိုးမယ်အဲ့မှာအဲ့ဒီစိတ်စားရုပ်တွေဖြစ်လာအဲ့ဒါကြောင့်ဘုရားဘာဟောလဲဆို အာဟုသလောဓမ္မဗျာဒဓမ္မသာဇာတာပစ္စည်းအာဟုသလခန္ဓာပေါ့ဒီမှာစေတသမုဒ္ဒနာရူပနာသာဇာတာပစ္စည်းနာပစ္စည်းောဒီလိုသွားမယ်ပြီးတော့မှရှေ့ကအာဟုသနောက်ကအာဟုသပြကတဒီဒီပါဠိနဲ့တူတူပဲအာဟုသလောဓမ္မအာဟုသလသသဗျာဒတဓမ္မတသာဇာတာပစ္စည်းနာပစ္စည်းောအဲ့မှာလည်းခုနလိုပဲဟောယူမယ်သူကနှစ်ခုလုံးပေါင်းဟောတာပေါ့အာဟုသလည်းဖြစ်ရမယ် ဒီအကုသိုလ်ခန္ဓာရောက်နောက်ကအကုသိုလ်ခန္ဓာပြရမယ်စိတ်စရုပ်လည်းပါတယ်အဲကြောင့်အကုသိုလ်ဤကောခန္ဓာဒိဏနာခန္ဓာနံစေတသမုဋ္ဌာနနိစ္စရူပနံသာဇာတပစ္စေနာပစ္စယောတယောခန္ဓာဧကတခန္ဓာသာစေတသမုဋ္ဌာနနိစ္စရူပနံသာဇာတပစ္စေနာပစ္စယောဒွေခန္ဓာဒွေနာနာခန္ဓာနာစေတသမုဋ္ဌာနရူပနံသာဇာတပစ္စေနာပစ္စယောအများယူတော့အကျေဟောအဲ့ဒါလေးတွေကိုဘုန်းကြီးတို့သိချလေးလာထားတယ် လေ့လာထားမှနောက်ကခုနကပစ္စယနေတာမှာဟောထားတယ်ပါဠိရဲ့တိပြအော်အဲ့လိုတော့ဒီနဲ့နဲပါလားဆိုတော့သဘောပေါက်လားဒါကြောင့်ပဋ္ဌာန်းတရားနဲ့နဲဆိုကြဒါမျိုးတွေပြောတော့ဗောဗျာနောက်ဗျာကတသွားလိုက်မယ်ဒီမှာကြည့်လိုက်ဗျာကတဒီဒီဇာလေးကြည့်မယ်ဒီဇာလေးပေါ်ဇာလေးပေါ်နည်းနည်းတင်မယ်ဗျာကတကြတော့ဒီမှာ၃မျိုးဟောတာလေဗျာကတဓမ္မဗျာကတဓမ္မတာ ဒီမှာလည်းဘုန်းကြီးတို့ခုနလို့ဟောတာပဲဗျာကရကဝိဘက်ဗျာကရကရိယာဗျာကရရှိတယ်ဒါအတွက်ကိုဒီနေရာကခုနလိုပဲဒီနောက်ကနေဘုန်းကြီးတို့အပေါ်အားလို့ရေးအောင်ပါပဲဒီနာနေခုနအပေါ်ကခဏလေးတွေပေါ့ဒီနော်ဒီဒါလေးကြည့်ပြီးတော့ဒီဒီကဒီနှစ်ဒီဟာလေးဒီအောက်ကိုချမှာခုနကလည်းဒီနောက်ကလည်းအောက်ကိုချမှာနော်အဲ့ဒီဒီနောက်နားလေးမှာပါတယ် အဲ့တိုင်းပဲသွားတယ်အဲ့ကဘုရားဘာဟောသွားလဲဆိုတော့ဗျာဂရောဓမ္မဗျာဒသဓမ္မသသာဇာတပိစိဏပိဆိုဟောဝိဘဟိုဗျာဂရတွေကဝိဘဗျာဂရရကရိယာဗျာဂရရဒါကြည့်ပြီးတော့ဝိဘာကဗျာဂရောကရိယာဗျာဂရောဧကောခန္ဓောခဏတိတိခန္ဓာလေးတွေကိုဒီလိုတပါးနေ၃ပါးနှစ်၃ပါးနဲ့တပါးနှစ်ပါးနဲ့နှစ်ပါးခြေစုပ်ပြုတယ်ဆိုတာမျိုးဟောသွားတာပါ ဝိပါကဖြာကတော်ကရိယာဖြာကတော်ဧကောခန္ဓာဒိဏနံခန္ဓာနံသာဇာတပစ္စေနာပစ္စယောဟောနောကဖြာကတဆိုတော့ဖြာကတအဲ့ဒီသူကနောကဘာတွေထိအောင်ပါလဲဆိုတော့အဲ့ဒီမှာတော့စိရိုးရိုးဖြာကတရှိတယ်နော်စိစားရောဖြာကတရှိတယ်အများကြီးပေါ့ဗျာသူအလိုမျိုးမျိုးခွဲဟောသွားအဲ့လိုမျိုးလေးတာမှကြည့်ထားပေါ့အဲ့ဒီအောက်မှာတခါ ဒီပိစောကပရိသနာမခန္ဓာဒါရယဝဒါအတွက်လည်းဟောတယ်အဲ့မှာသူရောပရိသနေခဏေဝိပါကပြောတော့ဤကောခန္ဓာဒေနနာခန္ဓာအများကြီးဟောတယ်အဲ့ဒီမှာဘုန်းကြီးတို့သိစေချင်တာမဟာဘုတ်ဒီမဟာဘုတ်၄ပါးကလည်းခုနလိုဟိုဓမ္မဘုတ်တစ်ပါးနဲ့၃ပါးအပေါ်တစ်နှစ်ဘောဘောပုံစံမျိုးဒီဘောမှာဘောဝိချိဒီမှာဘုတ်သုံးပါဒီတိုင်းပဲဟောတာဒီဒီညမှာဘုတ်တကယ်တကယ်တော့ကြာရတာတွေလည်း ဘုန်းကြီးတို့အကုန်လုံးဒီအမှတ်စုတွေရေးပြီးတော့ကိုယ့်အကုန်နှုတ်ထုတ်တာကအဲ့ညာခဲရံနေနဲ့ဘောပင်လေးနဲ့တုတ်တာအဲ့မာဘုတ်နောက်မှာလေအပေါ်အတိုင်းမခုနမာဘုတ်တစ်ပါးက နောက်ကမာဘုတ်သုံးပါးကိုမာဘုတ်သုံးပါးကမာဘုတ်တစ်ပါးကိုမာဘုတ်နှစ်ပါးကမာဘုတ်တစ်ပါးကိုကျေစုပြုတယ်အဲ့ဒီနေရာကိုဒါကိုဘုန်းကြီးတို့ကတရားရှိတဲ့ပုဂ္ဂိုလ်ဒါအရေးကြီးတယ်အဲ့ဒါကြောင့်အဲ့ဒါလေးကိုလည်းဒီမှာလည်းဘုန်းကြီးထုတ်ပြတာ ဧကမာဟုတံဟုတ်လားကိုကတရားရှုမှတ်နေတယ်မဟာဗုဒ္ဓဘာရဲ့ဓာတ်တဘာရဲ့သဘာဝကြည့်နေဒိဏနာမဟာဗုဒ္ဓနာကြာနဲ့ဓာတ်သုံးပါးတော်ကအတူတကွဖြစ်နေတဲ့အတွင်းဘုန်းကြီးတို့သိနိုင်ပါလိမ့်မယ်ဖေဟာတယောမဟာဗုဒ္ဓဓာတ်သုံးပါးသဘာဝတွေကြည့်နေဧကတာမဟာဗုဒ္ဓတာကြာနဲ့ဓာတ်တဘာရဲ့သဘာဝအတူတကွဖြစ်နေတဲ့အတွင်းခြေစုပ်ပြုတဲ့အတွင်းသိနိုင်ပါလိမ့်တွင်မဟာဗုဒ္ဓဓာတ်နမသဘာဝတွေရှုမှတ်နေရင် ကျန်တဲ့ဒွိနနာမဟုတာနဲ့ကျန်တဲ့ဓဏ္ဍဘသဘာဝတွေအတူတူကဖြစ်သာဇာတက သာဇာတတတ္တိဖြစ်အတူတူကဖြစ်နေတဲ့အတွက်သာဇာတတတ္တိဖြစ်ခြေစုပ်ပြုနေတဲ့အတွက်သိနိုင်ပါတယ်ဒါလေးတွေကိုရှင်းရှင်းလင်းလင်းနားလည်အောင်မှတ်ထားပါဗျာအဲဒီလောက်အဓိကတော့ဒီနေရာမှာဒါကိုသိစေချင်တာပါနော်ဒီမှာစတ္တရောမာဟုရံအညမြာသာဇာတာပစ္စည်းပြဒါကြတော့တိတ်နားမလဲဘူးလေ မဟာဘုံလေးပါချင်းချင်းပြမြန်လန်အတူတူကခြေစုပြုနေတယ်ဆိုတိတ်နာမလဲဟောဒီပါဠိကြည်လားဟောဟုတ်ပါလားတကယ်လက်တွေ့နဲ့ကြည်ပြန်လို့လားဟုတ်တယ်အကြောင်းကိုရှုမှတ်တဲ့ကမ္မတာဓကမ္မတာရှုမှတ်တဲ့ပုံကုန်များဒါကိုသိဖို့အရေးကြီးတယ်ဒါကိုမသိဘူးဒါကိုနားမလဲဒါကြောင့်မို့တချို့ကကိုရှုမှတ်တဲ့ကမ္မတာဘာရှုကမ္မတာရှုမှမှမသိဘူးဒီဓာတ်ကိုသိနေဉာဏ်ဓာတ်တွေကလည်းအတူတူကတွဲဖြစ်နေတာလည်းမသိဘူး မသိတဲ့ခါကျတော့လိုရင်ပတ်နိုင်ပေါ့ဗျာတော်တော်နဲ့မရဘူးပေါ့ဝိပဿနာဉာဏ်နေဖြစ်မှုတွေနှီးရတာပေါ့အဲ့ဒါမျိုးမှတ်တော့ပြီးတဲ့ခါကျဘုန်းကြီးတို့ဒါကဖြာကတော့ဖြာတတဖြာကတော့ဓမ္မဖြာတော့ဓမ္မတတာဟောဒီလောက်ပဲမှတ်နော်အကျေကြီးပဲပြောအောက်ကိုသွားအောင်မယ်နောက်တစ်ခါကျဘာသွားပြန်လဲဆိုဒီမှာအင်းကုသိုလ်ဖြာကတရှေ့ကနော် ကုသလောစာဗျာကရောစာဓမ္မဗျာကတဓမ္မတာသာစာတပိစေနာပိစေဟောနော်ကုသိုလ်ဗျာကတနော်ကုသိုလ်လည်းဖြစ်တယ်ဗျာကတလည်းဖြစ်တယ်အဲ့ဒီတရားတွေဟာနောက်ကစေတစာယုတ်ကိုရှေ့ကဒီမှာကြည်ရရင်နော်အဲကုသိုလ်ဗျာကတတရားဆိုကုသိုလ်ပေါ့နော်ကုသိုလ်တရားတွေနာမခန္ဓာကုသိုလ်တရားတွေဟာကုသိုလ်တရားတွေကမာဘုတ်တရားတွေ အဲ့ဒီတရားတွေကဘယ်သွားအာယုအခြေစုပြုလဲစိတ်တစားရောပေါ့နော်ဒီခန္ဓာကိုယ်ကြီးမှာစိတ်စေတသိက်တွေဖြစ်တယ်လို့မာဘုံ၄ပါးလည်းဖြစ်နေအောင်အဲ့ဒီအဲ့ဒီတရားတွေကနေနောက်ကစိတ်စားရုပ်ကိုသွားခြေစုပြုတယ်ရှေ့ကအကြောင်းတရားကုသိုလ်နာမခန္ဓာနေတာမာဘုံတရားဒါဝဘုရားကကုသိုလ်ခန္ဓာအတွက်ကုသလောစာဒီလိုခေါ်တယ် မဟာဘုတ်တရားတွေမဟာဘုတော်ပြာကတော်စာမဟာဘုတ်စာပြာကတော်တရားနောက်ကစေတစာယုတ်ကိုရည်ရွယ်ပြီးပြာကတော်ဓမ္မတာသာဇာတာပစ္စေနာပစ္စယောခုဘုန်းကြီးတရားဟောနေတယ်ခန္ဓာဘူရာဣရာတွေလည်းသိနိုင်တယ်နောက်ကအတန်တရားထွက်လာတော့စေတစာယုတ်ကိုစိတ်ကြောင့်ဖြစ်တဲ့အတန်တွေလည်းထွက်လာဒါကုသိုလ်ပေါ့ဗျာကုသလောကုသလောစာပြာကတော်စာဓမ္မပြာကတော်ဓမ္မတာ အာဇာတပစ္စေနာပစ္စယောဒါကိုပြောတာပဲနော်ဒီလိုကွက်ကွက်ပြပြနားလည်အောင်လုပ်ထားဒီမှာတော့ဘုန်းကြီးကုံရေးမတောင် နမူနာလောက်ပဲရေးထားပြီးတော့မှအဲ့ဒါလေးကိုဘုရားတရားကိုနည်းနည်းလေးချက်ဟောသေးတယ်ကုသလခန္ဓာမဟာဗုဒ္ဓဇာစေတသမုဒ္ဒရာဒုဝနာသာဇာတပစ္စေနာပြီအဲ့ဒီလောက်ဒီဟောနောက်တစ်ခါအကုသိုလ်ပိုင်းမှာလည်းဒီတိုင်းပဲ အကုသိုလ်စိတ်စိတ်တည်းတရားတွေကိုယ်တန်တော်ဖြစ်တယ်မာဘုတ်တရားတွေလည်းဖြစ်တယ်ဒါကြီးလေးပါပြီအဲ့ဒီတရားတွေကနေအကုသိုလ်လုပ်ငန်းလုပ်တဲ့ပုဂ္ဂိုလ်ကြနောက်ကစိတ်စာရုပ်တွေသွားဖြစ်တယ်အကုသိုလ်ကြောင့်ဖြစ်တဲ့စိတ်စာရုပ်တွေသွားဖြစ်တာဒါဝက်ဘုရားကအကုသိုလ်စိတ်စိတ်တည်းတွေတော့အကုသလောစာမာဘုတ်လေးပါတွေဖြာကတော်စာဓမ္မနောက်ကစိတ်စာရုပ်တွေ ဇဂရတဓမ္မတာသာဇာတပစ္စေနာပစ္စယောတိကြပြောရင်အကုသိုလ်ခန္ဓာတွေတွေ့အကုသလခန္ဓာစာမာဘုတ်၄ပါးတွေ့မာဘုဒ္ဓစာနော်ပြီးတော့မှစေတနောက်ကစေစားယုတ်ကိုစေတသမုဒ္ဒနာဒုပါဏသာဇာတပစ္စေနာပစ္စယောပြောလို့တာတော့ဘုန်းကြီးတို့ဒီပစ္စယနေတွေသာအင်တန်ကျင်းလွန်းတဲ့ခါကျတော့ နားလေခြင်းပညာဝါဒနဲ့တွဲပြီးလေ့လာတယ်အဲ့ဒါဆိုရင်တော့ပုံသဘောပေါက်တယ်တော့ဩဘုရားကဒီလောက်ထိဟောထားတာကိုဒီလိုအသေးစိတ်ဟောထားအဲ့တော့ပဋ္ဌာန်းပြရားကြီးညိုဝဲဖြစ်လာတယ်ချွတ်မှတ်တဲ့ပိုင်းမှာじゃအဲ့ဒီအပိုင်းလောက်ပြီးသွားကြည့်မှနားလေအဲ့ဒီပိုင်းလောက်ဒီကွကြည့်မထားသေးသိနားမလို့အဲ့ဒါလေးပြောချင်တယ်ပြီးတော့မှဒီနေ့အနေတရပစ္စည်းဆက်ရအောင် သာဇာတာပစ္စည်းရောပြီးတော့နေတရားပစ္စည်းရောပေါ့နေတရားပစ္စည်းရောခုနခုနဆရာလေးပြန်ကြည့်မယ်အပေါ်ကအပေါ်ပြန်တက်လာအောင်တခါဒီဘက်ကအဲဒါအောက်ကိုဆွဲမယ်အောက်ကိုခုနဝုထုယုတ်6ပါးနဲ့ပြတာအောက်မှာပါဠိတွေအောက်အောက်ဆက်ဆွဲလာဒီမှာတွေ့ပြီဒါဟုတ်နော်ဒီနေတ္တပစ္စည်းက2မျိုးရှိတာဗျာ2မျိုးရှိတော့ သာဇတနေတိယအဉ္ဉာမညာနေသာဇတနေတိယပစ္စည်းရဘုဒ္ဓပုရိသတနေတိယပစ္စည်းဆိုဒီမှာတော့ဝတ္ထုကိုရေးမတာနော်နေတိယပစ္စည်းကိုအဲ့မှာပထမဆုံးပါဠိလေးလည်းကြည့်မယ်နော်ပါဠိလေးမှာဘုရားဘာဟောသွားလဲဆိုကြည့်လိုက်နေတိယပစ္စယောတိသတ္တရောခန္ဓာအာရုမဏအဉ္ဉာမညာနေတိယပစ္စေနာပစ္စယောသရောမာဟုရအဉ္ဉာမညာနေတိယပစ္စေနာပစ္စယော အောက်ကဏိကတိနာမရူပအညမညာနေတတ်ပြီးတော့ဒီတိရောအညမညာလည်းပါတယ်နော်အညမညာဖြစ်ရင်သာဇာတာဖြစ်တယ်အောက်ကကြတော့စိတ်ဓာတ်စေစီကတည်းကစိတ်ဓာတ်သမုဋ္ဌာရူပနဲ့နေတတ်ပြီးစေနာပြီးစောဒီကြအညမညာစိတ်စေတသိက်နဲ့စိတ်စားရအချင်းချင်းပြန်ပြန်လာတာကျေစုမပြေဘူးဒီစိတ်စေတသိက်ဖြစ်လို့နောက်ကစိတ်စားရဖြစ်တာပဲရှိတယ် ဒီစိတ်စားရွာစိတ်စိတ်တွေကိုပြန်ပြီးပြန်ပြန်လဲကျေစုပြုဒါကြောင့်သူကသာဇာတတော့ရတယ်မိယာအနေနဲ့လည်းရတယ်သာဇာတဖြစ်နေပြလည်းဖြစ်တယ်စေတစေတသိကဓမ္မစေတသဘောဓာရဒုပါဏနေပြပစ္စေနာပစ္စယောမဟာဘုရားဥပါဒရူပနေတယပစ္စည်းဒါတွေလည်းသာဇာတာမှာလည်းပါတာပဲမဟာဘုတ်၄ပါးကိုပြီးပြီးပြီးဥပါဒယုတ်တည်းဖြစ်တာဘူးမဟာဘုတ်၄ပါးနဲ့ဥပါဒယုတ်ကအတူတူဖြစ်တယ်လို့ပြောလို့ရတယ် ပြီးတော့မိယာအနေနဲ့ဖြစ်တယ်လို့ပြောလို့ရတယ်ပြီးတော့နေတ္တပစ္စည်းဟာဘုန်းကြီးတို့သာဇာတနေတ္တပစ္စည်းပုရိဇာတနေတ္တပစ္စည်းနှစ်မျိုးရှိတယ်မှတ်ထားမယ်။ရောသူကဒီပါဠိတန်အောင်စတ္တရောခန္ဓာအရူပြီးတော့ဒီကနေပြီးတော့မဟာဗုဒ္ဓဥပါဒဒုပါဒနေတ္တပစ္စည်းနာပြီးတော့ဒါကသာဇာတနေတ္တရာလို့နော်သာဇာတပစ္စည်းနဲ့လုံးဝတူတယ်။ဒါဟုတ်သာဇာတဒီ၅ချောင်းက ဒီဟောတာငါကြောင့်ဒါသာဇာတာနေတဲ့ကိုယ့်ကိုကိုယ့်ပါဠိနဲ့ကိုယ်ရေးထားနော်အဲ့ဒါဆိုပုံနာလဲသာဇာတာနေတရားဆိုသာဇာတာပြည်လုံးဝတူတယ်ဒါပဲမှတ်လိုက်တော့ကျန်တဲ့စက္ခာနာစကုညာလာတရိယတန်တံပြရကနိစ္စဓမ္မနံနေတယပစ္စေနာပစ္စယောအဲ့ဒီကနေအဆုံးထိရောအဲ့ဒါကြတော့ပုရိဇာတနေတရားတနည်းအားဖြင့်ပြောရင်တော့ဝဋ္ထုပုရိဇာတနေတရားအဲ့လိုရေးမှတ်ထားမယ် စက္ခိုင်းနစက္ကုဒီအောက်ကပါဠိပါဒီစက္ခိုင်းနစက္ကုညာနာနေအစုံနေအောင်ကိုဒါပါလေပုရိဇာတနေတယလို့ဒီလိုနည်းနည်းတိကြပြောဝုထုပုရိဇာတနေတယပုရိဇာတနေတယအတူတူပဲအဲ့ဒါလေးမှတ်ထားမယ်နော်ဒီတော့နေတယပစ္စည်းမှာကသာဇာတနေတယနည်းနည်းလေးထည့်တယ်ဝုထုတွေအမိပြုဖြစ်တဲ့အတွက်ဝုထုပုရိဇာတနေတယဆိုဒီလိုလဲသုံးတယ်အတူတူပဲပေါ့ဗျာ ဥရိဇာတာနေတရားဥရိပုရိဇာတာနေတရားအတူတူပဲအဲ့ဒီလိုကိုပါဠိဆောင်တွေမှာပွဲမှတ်တာပေါ်က၅ကြောင်းကနေတိအသာဇာတနေတရားသာဇာတနေတရားကသာဇာတဖြစ်ခြင်းအတူတူပဲဒီလိုပါအောက်ကသက္ခာနဲ့သကုညနာတရိယတန်တမ်းမြေတကနိစ္စဓမ္မနာ နေတရားပစ္စည်းနာပစ္စယောနဲ့အဆုံးနိုင်အောင်ပါလေပုရိသတာနေတရားတရိယပြန်ဝဋ္ထု ပုရိသတာနေတရားဒီလိုခွဲထားမယ်။ဒီတော့ဒီဝုဒ္ဓပုရိသတာ နေတရားပစ္စည်းကြတော့အတူတကွမဖြစ်ဘူး။သူကကြတော့ဘလို့ဖြစ်လဲဆိုတော့အကြောင်းတရားကရင်ဖြစ်ဖြစ်အကျိုးတရားကနောက်မှဖြစ်တယ်။ပြီးတော့ဘာလာသေးလဲဆိုမိယဝုထုယောကလည်းရှိရတယ်။ဒီမိယဝုထုယောကရှိကအရင်ဖြစ်နေတယ် ပြီးတော့နေတယပစ္စုပန်တရားကိုပစ္စုပန်တရားအကျိုးတရားကိုလည်းပြီးရမယ်နော်ဒါကြောင့်မဝဋ္ထုပုရိသတာနေတယလို့ခေါ်ပါတယ်အဲတော့ဒီသုံးမျိုးကွက်ပြအောင်ခုနကသာဇာတပစ္စယောအညာမညာပြောနေတယပစ္စယောဒီဟာကိုရှင်းကြည့်တော့ဘုသိစာဘုသိတာတော့ဘောနော်သာဇာတပစ္စယောကြတော့ခွန်ကြီးတို့ဒီ၅ချက်ထီပါနေတာတွေ့မယ်နော် ဆတ္တရောခန္ဓာတွေဒီထိအောင်ပါတယ်ဟမ် နောက်နေအညာနေတရားဒီမှာနေတရားပစ္စည်းလည်းပါနေဒီငါးချက်ကအတူတူပဲဟောနောက်ဒီမှာကြည့်လိုက်ရှင်းကြည့်မယ်သာဇာတပစ္စည်းအနေနဲ့ကြည့်မယ်သာဇာတပစ္စည်းအဆုံးပိုင်းဒီအကြောင်းလေးကြည့်လိုက်ရူပိနောဓမ္မအရူပိနာဓမ္မနာကိဉ္စီကာလေသာဇာတပစ္စည်းနာပြကိဉ္စီကာလေနာသာဇာတပစ္စည်းနာရူပိနောဓမ္မယုတ်တရားတွေက အာရုပိဏဓမ္မနာနံတရားတွေကိုနော်ကိစ္စကာလေးနော်ပရိသန္တိခါမှာ သာဇာတပစ္စယတတ္တိဖြစ်ကျေစုပြုတယ်ဗုဒ္ဓကာလမှာသာဇာတတတ္တိဖြစ်ကျေစုမပြုဘူးဒီနေရာမှာဒါလေးဟောသွားတယ်သာဇာတအဲဘာဖြစ်လို့ဒီမှာ၄တရားကြာမပါလဲဒါလေးမေးစရာရှိတော့ဗောနော်နေတဲ့ပစ္စည်းကိုအောက်ကဝိတုဂုရိဇာတာနေတဲ့ကြည့်လိုက်နော်ဒီမှာကြည့်လိုက် အဲ့ဒါအဲ့အဲ့ဒီဟာရှင်းလင်းချက်ဆိုတာပြောလို့ရတယ်။ဆက်ခန္ဓာဆိုတာကရုပ်တရားပဲ။နောက်ကသုခဉာဏစိတ်စေတသိက်ဒီဟာနန္တရားပဲ။ရုပ်တရားနန္တရားကိုပြုတယ်ခြေစုပြုလို့နေတရားတတ္တိခြေစုပြုတယ်ဒီလိုပြောတော့နော်။အဲ့တော့ဆိုလိုတာအဲ့လိုရိုးရိုးဘာသာမျိုးရုပ်တရားတွေကနန္တရားကိုခြေစုပြုတဲ့အခါမှာပရိသန္တိခါမျိုးဆိုသာသာတာပစ္စည်းရတယ်။ ဝိရိခဆိုသားဇာတပစ္စည်းမရဘူးနေတရကြတော့ပရိသန္ဓိခါမှလည်းရနိုင်တယ်ဝိရိခါမှလည်းရနိုင်တယ်ဒါကိုပြောချင်တယ်အဲတော့ပြောချင်တာကတော့ဒီခုနကသားဇာတပစ္စည်းမှာနောက်ဆုံးအကြောင်းလေးပေါ့နော်ဒီဒီပါဠိအကြောင်းလေးဒါလေးကိုရှင်းလင်းကြလောက်လိုက်ဒါလေးကိုရှင်းလင်းကြပါလေပုရိသတာဝိရိပုရိသတာနေတရဒါကိုရှင်းပြလိုက်တာဒီမှာချင်းချင်းလေးပဲပါတယ်ရုပ်တရားတွေကနံတရားကိုကျေစုပြုတယ်သားဇာတယ် တခါတရံပဲကျေးဇူးပြုတယ်တခါတရံကျေးဇူးမပြုဘူးဒါမျိုးပြောအဲ့ဒါကြတော့ဒီမှာကြတော့ဟိုရှင်းရှင်းလင်းလင်းအောက်ကြတော့နေတရားပစ္စည်းကြဟောသွားတယ်အဲ့ဒါကိုနားလည်ဖို့ပါအဲ့လိုနားလည်တော့ဒါလွယ်လွယ်ကူကူပါနားလည်သွားတယ်အဲ့တော့သာဇာတပစ္စည်းလုံးကရူပိနောဓမ္မာရူပိနောကိဉ္စီကလေသာဇာတပြကိဉ္စီကလေနာဇာတနာသာဇာတပစ္စည်းနာပစ္စယောအခုနေတရားပစ္စည်းကြပါမလား တာမညကြည်တော့ဘာမှမထူးသလိုပဲသိချာစဉ်းစားကြည့်ခုနကပုရိဇာတနေတပစ္စည်းရောက်တဲ့အခါကြတော့အဲ့ဒီခါကျတော့ယုတ်တရားနန္တရားကဘယ်အခါကျေပြုတ်တယ်လဲဆိုတာအဲ့မှာပေါ်လာတယ်ဒါကိုပြောချင်တာပေါ့နော်နောက်တစ်ခါဆုံးကြည့်လိုက်စိက္ခာယနံသက္ကဝိညာဏတွေကတန်တန်ပြတကာနေသဓမ္မနံတို့ကပါပြီလေနေတ္တပစ္စည်းနာပစ္စည်းရောဒီလိုပြောသွား အဲ့ဒီမှာကြည့်လိုက်ပေါ့ဗျာဘုန်းကြီးတို့စက္ခာနာစက္ခုစက္ခာနာဆိုစက္ခုဝုထုယုတ်ကိုပြောတာစက္ခုပတာရယုတ်စက္ခုဝုထုယုတ်အတူတူပဲဒီစက္ခုဝုထုယုတ်လေးကိုမိပြုပြီးတော့စက္ခုပတာရယုတ်လေးကိုမိပြုပြီးတော့စစ်စေတသိက်တွေဖြစ်တယ်လို့ဆိုတာအဲ့တော့စက္ခာနာစက္ခုဝုထုယုတ်ဒါကယုတ်တရားပေါ့ဗျာနောက်က စိတ်စေတသိက်ကနန္တရားပဲရုပ်တရားတွေကနန္တရားကိုကျေစုပြီးတော့နေတရားပစ္စည်းမှလာပြီးတွေ့နေတာနော်ဒါဇာတာတုံးကတော့ကိစ္စကာလေးဆိုတဲ့တိမှာဒီမှာသေချာစဉ်းစားအများကြီးပေါ်လာတယ်ရုပ်တရားနန္တရားရုပ်တရားကနန္တရားကိုကျေစုပြုတဲ့ခါမှာပရိသဏိခါမှာတော့အတူတကွဖြစ်ပြီးကျေစုပြုတယ်နော်အတူတကွလည်းမိရလည်းဖြစ်တယ် ဗုဒ္ဓခါရောက်တဲ့ခါကျအဲ့ဒီလိုအတူတူပါကျေစုမပြုတော့ဘူးမိယာအနေနဲ့ပဲကျေစုပြုတယ်အနေတရားအနေနဲ့ကျေစုပြုဘုန်းကြီးတို့အဲ့ဒါကြတော့ဘယ်မှမသွားနားလည်မလဲဆိုနည်းနည်းလေးဝိထီဇာလေးပေါ့ပြစ္ဆရဝိထီဇာလေးနည်းနည်းပြမယ်နော်အဲ့ဒီဇာလေးပြအဲ့ဒီဟာလေးနည်းနည်းပြအဲ့ဒီဝိထီဇာလေးနဲ့ရှင်ကြည့်ဖို့သိတာဘုန်းကြီးတို့ဒီမှာ မြင်သိစိတ်ဖြစ်တယ်ဆိုရင်ကိုယ်မျက်စိအကြည့်ဓာတ်ကလည်းရှိရတယ်နော်နောက်ရှေးရယူပါရောလည်းရှိရတယ်အဲ့ဒီမျက်စိအကြည့်ယောကစောစီးတဲ့ဖြစ်နေတာနော်အဲ့ဒီမျက်စိအကြည့်ယုံလေးကလည်းရှိမယ်ရှေးကယူပါအောင်လည်းရှိမယ်ယူပါရောလည်းစောစီးရဖြစ်နေဒီယူပါအောင်နဲ့သကုပ္ပတာရောကပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့ဘာဖြစ်လဲဒါတိုင်းနဲ့ဆိုဒီစိတ်ဆင်နေဖြစ်လာတာစိတ်ဆင်နေမြင်သိစိတ်ကဘယ်မှာသွားဖြစ်လဲဒီမှာကြည့်လိုက် ဒီတာဝင်ဘုံကဆလနာဘုံကပြပြတာကိုဆုတ်ပြီးဒီစိတ်တွေသုံးလေးချက်လောက်လုံပြီးမှဖြစ်တာကြည့်လိုက်ယူပါဦးနဲ့သကုပ္ပတာရပေါ့ယူပါဦးနဲ့ကိုယ့်ရဲ့မျက်စိကြည့်တာလေးပေါင်းစုံ တိုက်ဆိုင်မိလာတဲ့ခါကျတော့ဘာဖြစ်လဲဒီတာဝင်ဘုံကဆလနာဒီတာဝင်လည်းဖြစ်တည်ပြက်ဘုံကဆလနာဖြစ်တည်ပြက်ဘုံကုပ္ပတာဖြစ်တည်ပြက်ပြဒါဥစ္စာဖြစ်တည်ပြက်ဟုတ်လား၄ချက်ဖြစ်သွားပြီပြီးတော့မှမြင့်သိစိတ်ဖြစ်တယ်နော် ယူပါဟုနဲ့သကုပ္ပတာရာယုတ်ဒါကယုတ်တရားတွေဒီတယုတ်ယုတ်တရားတွေကဒီစိတ်စင်တိုင်း16ချက်မပြည့်မချင်းမချုပ်ဘူးစိတ်တွေကတော့တစ်စိတ်ပြီးတစ်စိတ်တစ်စိတ်ပြီးစိတ်ဖြစ်ပြီးပြဖြစ်ပြီးဖြစ်ပြီးပြဖြစ်ပြီးပြချုပ်သွားယုတ်ကကြတော့16ချက်မပြည့်မချင်းမချုပ်ဘူးနော်ဒီသကုဉ္ဇဉ်စိတ်ဓာတ်ကြည့်တော့ဘုန်းကြီးတို့သူမဖြစ်ခင်ရှေ့မှာ၄ချက်လောက်အရင်ဖြစ်တယ်နော်ခုနယူပါဝနသကုပ္ပတာရာဒီ အတူတူကဖြစ်ပေါ်တိုက်ဆိုင်လာကစိတ်စိတ်တင်တိုင်းနဲ့ဆက်ဆက်ခုနှစ်ချက်ဖြတ်သွားဘယ်ရောက်မှချုပ်သွားတယ်ဒုတိယဘဝင်ရဲ့ဘယ်မှာမှချုပ်သွားတယ်ပေါ့ဗျာနော်အဲတော့ဆက်ခုညင်စိတ်ကဘယ်အစဖြစ်လာလဲဆိုတော့အတ္တဘဝင်ဘုံကစဒီရတဲ့စနော်အဲ့ဒီသက္ကုပ္ပတာယုလေးရပဲသက္ကုဉ္ဉ္ဖြစ်ထားတဲ့ဘယ်ဟာပို့စောနေလဲဆိုတော့နော် အခုညဒီတာဝဘင်္ဂစိတာဘင်္ဂုပိစိတာစေစရာဥဇံဆိုတဲ့အဲ့ဒီတရားတွေကိုအမိပြုဖြစ်လာအဲ့ဒီမှာဖြစ်လာတဲ့စကုပ္ပတာရယုံတွေကိုမိတာဆိုလိုတာဒီစကုပ္ပတာရယုံတွေဟာဒီရူပါုံနဲ့တိုက်ဆိုင်လာတဲ့ကမှာစိတ်တွေသူ့အရင်ဒီတာဝဘင်္ဂစိတာဘင်္ဂုပိစေစရာဥဇံလေးချက်စောပြီးဖြစ်နေတယ်စကုဉ္ဉ္ဖြစ်တာတဲ့နော်စကုပ္ပတာရယုံဖြစ်တာယူပါယုံဖြစ်တာကစိတ် စိတ်သက်ဘယ်နှချက်လဲစိတ်တခဏ၄ချက်စောပြီးဖြစ်နေစကုညင်စိတ်ကလည်းဘဇုမိပြီးဖြစ်လဲဆိုအဲ့ဒီခုနကအတိဒဝင်နေတဲ့ပြိုင်လဲစကုပ္ပတာယုတ်လေးကိုမိပြီးဖြစ်တာပဲဒါကြောင့်စကုပ္ပတာစကုဝိညာဉ်စိတ်ကိုမှဒီဘဇုကိုမိပြုပြီးစကုပ္ပတာယုတ်လေးမိဖြစ်တဲ့ဝတ္ထု तू ကကြိုတင်ပြီးဖြစ်တယ်သူ့ရင်ဒီစကုညင်စိတ်မဖြစ်ခင်ဒီတာဝင်ဘုံမသနာဘုံကိုပြစရာပြစရာဥစား စိတ်တခဏ၄ချက်ကြိုပြီးဖြစ်နေ။ဒါကြောင့်အဲ့ဒါကိုကြိုဖြစ်တဲ့အတွက်ပုရိသတာနော်အကြောင်းတရားကြိုဖြစ်နေကြိုတရားနောက်မှဖြစ်တယ်ဒါကိုပြောတယ်။ဒါလေးရဲ့အဲ့ဒီဖြစ်တဲ့နေရာမှာဒီသက္ကုညင်စကဘဇုအမိပြုဖြစ်ရတယ်သက္ကုပ္တာရယုလေးမိပြုဖြစ်တာဒါကြောင့်အဲ့ဒီသုံးချက်ကိုကြည့်ပြီးတော့ဝဋ္ထုပုရိသတာနေတရားဒီလိုသုံးပါနော် ကြိုတင်ဖြစ်တယ်ပုရိဇာတဆိုတဲ့အဓိပ္ပာယ်လေးနားလည်ထားဖို့ရည်ကြီးတယ်ပုရိဇာတဆိုတာဒီသကုညင်စိတ်လေးမဖြစ်ခင်ရတဲ့ဒီသကုတာရယုတ်တို့ယူပါယုံနဲ့ကြိုဖြစ်တယ်ဒါကဘုန်းကြီးတို့ဝိဓုပုရိဇာတနေတရားပစ္စည်းအနေနဲ့ဒါသက္ခိုင်ကသကုတို့ရုပ်ပြောတာအာရမဏပစ္စည်းဆိုအာယုံအကျိုးဖြစ်နေတယ်ဒါကြောင့်အာရမဏပစ္စည်းအာယုံကိုယူတယ်ဒီနေတရားပစ္စည်းကြောင့်သကုတာရ ယုတ်သုံးဖို့စကုပ္ပတာဝတ္ထုနော်ဒါကိုကျိုးဖြစ်တယ်မှတ်တာပေါ့နော်အဲ့တော့ဝတ္ထုယုတ်က6ပါးရှိတယ်ဒါဒါလေးသိထားပြီးပါနော်သောတာဝတ္ထုခန္ဓာဝတ္ထုစေဝဝတ္ထုကာယဝတ္ထုနော်ခုနဝတ္ထုယုတ်6ပါးဒါဘုန်းကြီးတို့ပကိမ့်ပိုင်းသင်လာတော့သင်ပြီးပြီပေါ့နော်သကုတ္တသောတာဝတ္တကာနာဝတ္တစေဝဝတ္တကာယဝတ္တဟရိယဝတ္တသကုတ္တဆိုသကုပ္ပတာကအကြည်ယုံလေးကိုပြောတာ သောတာဝတ္ထုဆိုသောတာပတ္တာအခြေယုံလေးခန္ဓာဝတ္ထုဆိုခန္ဓာပတ္တာအခြေယုံလေးစေဝဝတ္ထုဆိုစေဝပတ္တာအခြေယုံလေးပေါ့ကာယဝတ္ထုကိုအခြေယုထုအခြေယုံလေးဒါကဒီစကုဝတ္ထုယုံလေးကိုအမိပြုပြီးတော့မြင်သိစိတ်ကဖြစ်တယ်ဒါကြောင့်ဒီမှာနောက်ကကောင်းတာကိုမြင်တာရှိတယ်မကောင်းတာကိုမြင်တာရှိတယ်ဒီစကုပ္ပတာတော့ကိုကမျက်စိ အကြည်ဓာတ်ပျက်စီးသွားတော့ကမျက်မြင်သိစိတ်ပဲဖြစ်တော့တာရှင်းရှင်းလေးဒီမျက်စိအကြည်ဓာတ်ကိုမိပြုပြီးတော့နောက်ကမြင်သိစိတ်ကောင်းတာမြင်မယ်မကောင်းတာမြင်မယ်ကောင်းကောင်းတာမြင်သိစိတ်ဖြစ်မယ်မကောင်းတာမြင်သိစိတ်ဖြစ်မယ်နောက်ကိုယ်မှာနာအကြည်ယုံလေးရှိနေမယ်ဆိုရင်ခုနကဘုန်းကြီးတို့ကြောက်ရှိတာနေပြီးတော့အရေးပေါ်ကားလေးသွားတယ်ဒီအတန်ကြီးကြာတော့ဒါမျိုးကြောင့်ကိုယ်စိတ်ထဲမကောင်းတဲ့အတန်ဖြစ်သွားရင် မကောင်းတဲ့ကြာတိစိတ်ဖြစ်တော့ဒီကလေးလေးအဲ့သူတော်ကောင်းတရားတွေကြားနာတဲ့အခါကျတော့ကောင်းတဲ့ကြာတိစိတ်ဖြစ်တော့ဒါပါလေကိုယ့်ရနာအကြည့်ရုပ်ပေါ်မှာအမိပြုပြီးတော့ကကြာတိနာအကြည့်ရုပ်မကောင်းရင်ဒါမဖြစ်နိုင်ဘူးဒီကြာတိစိတ်ကနှမျိုးကြည့်မယ်ဒါကနေတဲ့အနေနဲ့ကြည့်တာအာယုံအနေနဲ့ကြည့်တဲ့အခါကျတော့ဟုတ်လားရူပယနာဖြစ်သွားတော့ ရူပအနေနဲ့စကုညာနာတန်တပိရကနေတာဓမ္မနာဝဋ္ထုအနေနဲ့ကြည့်ပြတော့စက္ကနဲ့စကုညာနာတာပြဒါပဲအကြောင်းကအမျိုးမျိုးကွဲသွားမြင်သိစိတ်ဖြစ်တာတော့မှနဲ့ဒီမြင်သိစိတ်ကစက္ကနာဒီမြင်သိစကုအကြည်တစကုအကြည်ယုံလေးမိပြီးဖြစ်နိုင်တယ်ရှေးကယူပါအောင်ဆင်းလေးမိပြီးဖြစ်ယူပါအောင်ဆင်းမိပြီးဖြစ်တဲ့စိတ်ဆိုရင်ဖြစ်တာတော့ငကိုလုံးတွဲဖြစ်တာပေါ့လေဒီမှာခွဲဟောလိုက်တာအာယုံကြောင့်ဖြစ်တဲ့မြင်သိစိတ်ကော အာရမဏပစ္စည်းပေါ့အခုကကြတော့စကုတ္တုကိုအကြောင်းပြုဖြစ်တဲ့ဖြစ်တဲ့အတွက်နေတိယဥရိဇာတနေတိယပစ္စည်းဒီလိုခွဲခေါ်ဒါကြောင့်မို့အဲ့ဒီတရားတွေကြီးလိုက်တဲ့ခါကျတော့ရူပိနောဓမ္မအာရူပိနောဓမ္မကိဉ္စိကာလေသာသာကိဉ္စိကာလေနာသာသာအပစ္စယောဆိုပြီးတော့ဒီဒီလိုဟောเสียနေတရားပစ္စည်းမဟောเสียမလို့တော့ဒီမှာအကျဲချက်ဟောသွားတယ်တနည်းအားဖြင့်ပြောရင်တော့ ရူပိနောဓမ္မာရူပိနောမှာဂိဉ္စီကလေသာသာရဂိဉ္စီကနာသာသာရပစ္စယောကိုဒီဒီအောက်ကဥရိဝုဒ္ဓပရိသာရနေစရာပစ္စည်းအကျဲချက်ဟောတဲ့သဘောပဲဒါလေးကြည့်လိုက်ဒါဟောစရာဒီမှာမလိုတော့ဘူးနော်အဲ့လိုမျိုးမှတ်ထားဒီတော့သက္ကုပ္ပတာရသက္ကုဝဉ္ဇဉ်ဆိုတဲ့နန္တရားကိုကျေစုပြုတဲ့အခါမှာဟုတ်လားဘိုးတို့ကကြတော့သာဇာတပစ္စည်းကြတော့ ရူပိနောဓမ္မရူပိနောဓမ္မနာကိဉ္စီကာလေသာဇာတပစ္စည်းကိဉ္စနာသာဇာတပစ္စည်းနဲ့ဒီလိုဟောလို့ဒီနေရာကြမဖြတ်နိုင်တော့နော်ဒီသကုပတာရယောကဘာဖြစ်လဲပဋိသန္ဓေတီးနေတဲ့ခိုက်တာမှာ ဖြစ်တာပေါ့ဟုတ်နော်ပဋိသန္ဓေတီးတယ်ဆိုတော့ကပဋိသန္ဓေစိတ်တေးသွားတယ်ဘွားတစ်ခုရောက်လာရောက်လာပဋိသန္ဓေစိတ်ဖြစ်တယ်ပဋိသန္ဓေစိတ်ဖြစ်တဲ့ချိန်မှာဘုန်းကြီးတို့ဘာဖြစ်လဲဓာတ်ဟုတ်လား ကလစီ၃စီဖြစ်တယ်လေကာယတတကလဘာဝတတကလဝဋ္ထုတတကလဒီအပြောက်ဆက်ပေါ့ကလလရေကြီးအပြောက်ဆက်သေးသေးလေးနော်ဒီတိတိလေးနုညံ့နဲ့အမွေမြင်လေးစီပေါ်တဲ့စီရဲုတ်တဲ့ထွက်ပေါ်လာတဲ့အဲ့ဒီတိတိလေးအပြောက်ဆက်လေးမှာနော်ပရိသန်နေစိတ်ဖြစ်မယ်ပရိသန်နေတည်တဲ့ချိန် ဒီတော့ကလပ်၃စီးဖြစ်မယ်ကာယတတကလပ်နော်ဒါကလပ်စီကာယတတကလပ်ဘာဝတတကလပ်အဲ့ဒီမှာဘာဝယုတ်မြို့သားဆိုမြို့သားပေါ့ပုံဘာဝယုတ်ပေါ့မြို့သမီးဆိုရင်အဋ္ဌိဘာဝယုတ်ပါဟရိယဝတ္ထုဒါပါတယ်ဟရိယဝတ္ထုဆိုကံစားယုတ်ပဲအဲ့ဒါလေးပါလာအဲ့ဒီအရာကြီးကြည့်လိုက်တယ်ဒါပရိသန္တိခါပဲဖြစ်တယ်ခုမြင်သိစိတ်တို့ကြားသိစိတ်တို့အနတ်သိစိတ်တို့ အဲ့ဒီပရိသန္တိခါမှာမဖြစ်ဘူးဗျမရှိဘူးဒါကိုနားလည်ထားအောင်ဟောဒီရေယဝထုလို့ပါလို့ပါတယ်လေကာယဝထုကာတတကလဒီဟာတွေကမိုးဗုဒ္ဓခါမှာဖြစ်တာဗုဒ္ဓခါမှာကာယဝထုဆိုတော့ဗုဒ္ဓခါဘောထင်ရှားပါဟိုချိန်ကာလကမထင်ရှားဘူးပြီးတော့ကြည့်တဲ့အခါကျတော့ဒီသကုပတာရယုတ်ကပရိသန္တိကဖြစ်တာမဟုတ်ဘူး မွေးလာပြီးနောက်ပိုင်းဟောတော့မွေးဆိုပဋိသန္ဓေကနောက်ချိန်ကာလမှာဖြစ်တော့ဗုဒ္ဓကာလခေါ်တယ်အဲ့ဒီဗုဒ္ဓကာလဖြစ်တဲ့ရုပ်တရားတွေကနာမ်တရားကိုနေတ္တတတ္တိပစ္စယတတ္တိပြီးကျေစုပြုတယ်ဒီလိုဟောတာဒါကြောင့်ဒါဟောเสียမလိုတော့ဘူးနော်ဘာဖြစ်လို့လဲဆိုယခုဒီသက္ကုတ္တသောတာဝတ္တကာနာဝတ္တဇေဝဝတ္တကာယဝတ္တကပရိသန္ဓိခဖြစ်တာမဟုတ်ဘူး ဘာဖြစ်လဲပုဒ္ဓိခါမှာဖြစ်တဲ့အတွက်ဟောစရာမလိုတော့ဘူးလို့ဒီလိုနော်အဲ့မှာဘုရားကဟောစရာမလိုပဲနဲ့ဝိရိယ6ပါးလို့ဟောလိုက်တဲ့အတွက်ယုတ်တရားနန္တရားကျေစုပြုတာကိုဆက်ဟောသွားတာနော်အဲကြောင့်မို့တဏှာပြောရင် သာဇာတော်ကသာဇာတပစ္စည်းတော်ကရူပိနောဓမ္မအရူပိဓမ္မဟောထားတဲ့ဟာရဲ့အကျယ်လို့လည်းဒီဒီစက္ကန့်နဲ့စက္ကုညလတာတူရ ဒါအကျယ်ဟောတယ်လို့လည်းဒီလိုလည်းပြောလို့ရပါတယ်နော်အဲ့ဒါဆိုပုံနာလည်းသဘောပေါက်မယ်နော်အဲ့ဒီလိုလေးလည်းနားလေထားဖို့အဲ့ဒါဆိုရင်တော့ပို့ပြီးလွယ်တော့ဟိုလိုဆိုရင်တော့ဘာပြောနေမှမသိဘူးအဲ့ဒီမှာကြည့်လိုက်ပါနော်ဒီဝိထီဇီယကိုကြည့်တဲ့အခါဝိထီဖြစ်စဉ်နဲ့ကြည့်ရင်သက္ကုဉ္ဇဉ်တဲ့စိတ်ဖြစ်စဉ်ဟာဒူပါအောင်နဲ့သက္ကုပ္ပဒါတော့ပေါင်းစုံတိုက်ဆိုင်မိလာပြီးဖြစ်တာအဲကြောင့်မို့ ယူပါဝအာယုပြုပြီးတော့ဒီသက္ကုညစိတ်မြင်သိစိတ်ကဖြစ်နိုင်တယ်ရူပါယနာသက္ကုညတာတွေကတန်တမ်းမြေကလည်းဒီမှာအာရမဏပစ္စည်းနာပစ္စည်းရောသက္ကုညစရာအာရမဏပစ္စည်းကြောင့်လည်းဖြစ်တယ်ဒီလိုပြောအခုဒီရကြတော့ကြည့်လိုက်နော်ဒီနေရာမှာကြတော့သက္ခိုင်နံသက္ကုညတာတွေကတန်တမ်းမြေကနေဒီမှာနံတို့ကြတော့သက္ကုတုကိုအပြီးပြုဖြစ်တယ်ဒါမျိုးပြောတော့ နန္ဒဗုဒ္ဓဇာတမှာလည်းဒါတွေပါပါတယ်နော်အဲတော့အကုန်လုံးပဋ္ဌာန်းပစ္စည်းတွေအကုန်လုံးနားလည်ပြီးမှဒါတွေကတော့နားလည်တာပေါ့နော်အခုတော့နည်းနည်းတော့ရှင်းပြလို့ရပါယူပါယုံကိုထောက်ဆိုင်ဆက်ကွင်ခြင်းစေကဘာလို့ဖြစ်လဲဆိုရူပါယုံကြောင့်ဖြစ်တယ်အဲ့ဒါဆိုအာရမဏပစ္စယတတ္တိအာရမဏပစ္စည်းနဲ့ကျေစုပြုတယ်ပေါ့နော်ဒီဆက်ကွင်ခြင်းစေရဲ့ရှေ့မှာ လောကုညစိတ်မဖြစ်ခင်မှာဘာတွေဖြစ်ဒိတာဝဘောငါစနာဘောကိုပြပြစ္ဆရာဝဇာစိတ်တက္ကလာ၄ချက်ကြိုဖြစ်နေကြိုဖြစ်နေတဲ့အတွက်အဲ့ဒါကိုထောက်ဆကြည့်ကြိုဖြစ်တဲ့အတွက်ဘုရုဗုဒ္ဓေဇာတာနေတရားနေတရားပစ္စည်းပဲရကြိုပြီးတော့မှီကြိုတင်ပြီးတော့မှီပြီးဖြစ်နေနေတရားပစ္စည်းပဲရတာအတူတူကဖြစ်တဲ့အတွက်ဘုန်းကြီးတို့ဒါကိုလည်း ဒါဇာတပစ္စည်းအနေနဲ့လည်းရတာပြန်ပြန်လာလာကျေးဇူးပြုနေတဲ့နေတ္တပစ္စည်းအနေနဲ့လည်းဖြစ်တာအကြောင်းကိုဒါဇာတညာနေတ္တရာအာရမဏမျိုးထဲမှာကြည်လိုက်ရင်အာယုံပြုနေအာယုံပြုဖြစ်တဲ့အာရမဏပစ္စည်းရတယ်ကြိုတင်ပြီးဖြစ်တဲ့အတွက်ပုရိသတာထင်ရှားရှိလို့ကျေးဇူးပြုတဲ့အတွက်အဋ္ဌိဟုတ်လားထင်ရှားရှိတော့မကင်းလို့ကျေးဇူးပြုတဲ့အတွက်အာဟုကတပစ္စည်းအများကြီးပေါ့ဗျာဒီလိုတွေဖြစ်တယ်ပြီးတော့ခါကျတော့ဒီရှိတ်စိတ် ချုပ်သွားလို့နောက်စီဖြစ်တာနော်အဲ့ဒီလိုအနန္တရာမျိုးနဲ့ကြည်နေအနန္တရာမျိုးအနန္တရာရတော့သာဇတာတွေရတော့အဲ့ဒါမျိုးတွေလိလာတတ်ဖို့လိုတော့ဘောနော်အဲ့လိုပတ်တယ်တော့သောတာဝိညာဉ်စိတ်သောတာဝိညာဉ်စိတ်လည်းခုနကဘုန်းကြီးတို့ဝီဒီလေးကြည်လိုက်ဝီဒီလေးကြည်လိုက်တယ်သောတာဝိညာဉ်စိတ်ပါလေကို့မှာလည်းနာအကြည့်ယောကလည်းရှိရမယ်အတန်ကလည်းရှိရမယ် အဲ့မှာဝိထိဖြစ်စဉ်ကြည့်လိုက်သောတာဝိညာဉ်စိတ်ရအရင်ကြိုပြီးတော့သောတာဝိညာဉ်စိတ်ဘာတွေအရင်ဖြစ်နေအတန်နဲ့နာပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာဒီလိုအတန်တို့နာတို့ကဆောစီရကြိုဖြစ်နေဈာတိစိတ်ကနောက်မှဖြစ်တယ်အကြောင်းတရားတွေကဆောစီရကြိုဖြစ်တဲ့အတွက်ပုရိသတာခေါ်တယ်ခဏခုလောက်ကြိုဖြစ်ဒီတဝင်ဘုမဆဗလဘုဂုပိစရာဖြစ်လေးခုလောက်စေတကနာ၄ချက်လောက်ကြိုဖြစ်နေ ကြိုဖြစ်ပြီးမှဘဇုအမိပြုပြည့်သောတာဝတ္ထုအမိပြုဖြစ်တယ်သောတာဝတ္ထုယုတ်တွေသောတာဝတ္ထုယုတ်သောတာယနာအတူတူပဲနော်ကြိုပြီးတော့ဖြစ်တဲ့တော့ဝတ္ထုပရိစ္ဆာဒါနေတရားဒီသောတာဝတ္ထုသောတာယနာနော်အဲ့ဒါဝတ္ထုဖြစ်တဲ့တော့ဝတ္ထုဒီဝတ္ထုယုတ်ကကြိုပြီးဖြစ်တဲ့တော့ဝတ္ထုပရိစ္ဆာဒါနော်ဒီသောတာဝတ္ထုယုတ်တွေကိုမိပြီးဖြစ်တဲ့အတွက် နေတ္တပစ္စည်းလည်းရတယ်သောတာနံသောတာဝိညာဏဓာတုယတန်တံပြိတကအနိစ္စဓမ္မနံနေတ္တပစ္စည်းနာပစ္စည်းဟောဒီလိုလေးခွဲပြီးမှတ်ထားပါတော့နော်ခန္ဓာဝိညာဉ်စိတ်လည်းဒီတိုင်းပါကိုယ်မှာနှာခေါင်းကြည်တာကလည်းရှိတယ်အနတ်ကလည်းရှိတယ်အဲ့ဒီအနတ်သိစိတ်ဖြစ်ဖို့ဆိုပါနှာခေါင်းကြည်တာနဲ့အနတ်နှာခေါင်းကြည်တာနဲ့အနတ်နဲ့ပေါင်းစုံတိုက်ဆိုင်မိတယ်ဘယ်လိုလဲနဲ့စိတ်ဆင်ဖြစ်တယ် အနန္တစိတ်မဖြစ်ခင်မှာဒီတော့ဘုံကစိလာဘုံကပိစိလာပိစိလာဥစ္စာစိတ္တခဏလေးကကြိုဖြစ်တယ်အနန္တစိတ်တွေဟာဒီတော့ဘဝထုမိပြုလဲဆိုနှခေါအကြည့်ကိုထုရုပ်လိုက်မှာနှခေါအကြည့်တော့မရှိဘူးနာပိဏနာစိနေလို့ဘာနာမှမရဘူးကြိုဖြစ်နေတဲ့အတွက်ဘုရိဇာတပစ္စည်းပဲဒီကြောင့်တွေဟာနော်ဒီအနတ်ကိုမိပြုဖြစ်တဲ့အတွက်နေတရားပစ္စည်းပဲ အဲကြောင့်ကာဏနာကာဏဝိညာဏတွေအတူတန်တမ်းပြတဲ့ကာဏဓမ္မနာနေတ္တပစ္စည်းနာပစ္စည်းရောဒီလိုဟောတာနောက်စေဝဝတ္ထုကိုအရှာကြည်တတ်ရှားလည်းမကွဲဘူးမပေါက်ဘူးနာမဖြစ်ဘူးစားစရာစားစရာစားတယ်စားလိုက်တဲ့အခါကျတော့စားသိစိတ်ကသူ့ဟုတ်လားဘာဝမီပြုဖြစ်လဲ ဇင်ဝဝုထုရှာအချီယောနိရှာချီယောရိကစောစီးတယ်ဖြစ်တာဇင်ဝဝဉ္စင်ကနောက်မှာဖြစ်လာသူ့အရင်ဒီမှာဒီတာဝဘုံကဆလာပုဂ္ဂိုလ်ဒီဝိထီလေးလာကြည်တာဝိထီနားလေသဘောပေါက်မှဝိထီဖြစ်စဉ်နဲ့နားလေသဘောပေါက်မှဘုန်းကြီးတို့ပဋ္ဌာန်းတရားတွေကရှင်းလာတယ်ဝိထီဖြစ်စဉ်နဲ့နားလေသဘောမပေါက်ရင်ဘာပြောနေမှမသိဘူးပုရိဇာတဆိုသိရည်ကြီးဝိရိပစ္စယကိုသိကိုသိရတော့မသိလို့ရင်ဝိရိပစ္စယမှာနားမလဲဘာပြောမှမသိဘူး ပုရိဇာတဆိုအကြောင်းတရားရှေ့ဖြစ်နေအရင်ဖြစ်နေတဲ့သဘောမျိုးပြောဒီမှာကြည့်လိုက်နော်ဒီတော့ဘုံငါးစလာပုဂ္ဂိုလ်ပိစာဖြစ်တော့ကျိုးဖြစ်နေသူ့အရင်စိတ်စိတ်တက္ကနာ၄ချက်လောက်ကျိုးဖြစ်ပြီးမှဇင်ဝဉ္ဉ်စိတ်စားသိစိတ်ကဖြစ်တယ်ရှာဆိုတာအရင်ကကျိုးဖြစ်နေစားစရာဆိုရင်ကြိုဖြစ်နေအင်းကြိုဖြစ်တဲ့အတွက်ဒီစားစရာဆိုတော့ရှားဆိုတဲ့အကြည်ကိုထူရကောင်းမှ အဲကြောင့်ရှားကြည်ဝုထုယုတ်ကိုမိပြုဖြစ်တဲ့ဇေဝယနာသူကကြိုးဖြစ်တဲ့ပုရိသတမိဒေဝဝုထုကိုမိပြုဖြစ်တဲ့အတွက်နေတယဇေဝယနာဇေဝဝิญญาဓာတုယတန်တမ်းမြေတကမြတ်ဓမ္မနာနေတယပစ္စည်းနာပစ္စည်းယောဒီလိုမှမယ်နော်ပြီးတော့ကာယယနာကာယဝิญญาဓာတုယတန်တမ်းမြေတကမြတ်ဓမ္မနာနေတယပစ္စည်းနာပစ္စည်း ကာယနာကိုအကြည်ဝတ္ထုရုပ်ပေါ့ဘုန်းကြီးတို့ဒီခန္ဓာဝေးရစောစီတဲ့မွေးလာပြီဒီခန္ဓာဝေးရလာတကူလာထိလိုက်ပြီလာထိမှဒီသိစိတ်ကဖြစ်တော့ဘူးသိစိတ်ကနောက်ပဲဖြစ်တယ်ဒီခန္ဓာဝေးရလည်းစောစီဖြစ်နေတယ်ထိရရရာလည်းစောစီရလည်းလာဖြစ်တယ်အဲ့တော့အဲ့ဒီကာယဝဉ္ဇဉ်ထိသိစိတ်ကောင်းတာပဲတွေ့ထိမဲ့မကောင်းတာပဲတွေ့ထိမဲ့ထိသိစိတ်ကနောက်မှဖြစ်တယ် သူ့အရင်စိတ်တက္ကတာ၄ချက်လောက်ဖြစ်တယ်ဗါလေတိတာဘဝင်ဘဝဆရဏဘုဂုပိစတာပစ္စရဝဇံကျိုးဖြစ်နေဒါကိုပြောခြင်းနဲ့အဲ့လိုကြိုဖြစ်တဲ့အတွက်ပုရိသတခွန်မိဖြစ်ရတယ်ဗါလေကာယပတ္တရာဝတ္ထုယောကစောစီရတယ်ဖြစ်နေဒီကာပတ္တရာဝတ္ထုမိပြုပြီးဒီကာဝိညာဉ်စေကဖြစ်တယ်ကြိုဖြစ်တယ်မိဖြစ်တယ်ဝတ္ထုယောဖြစ်တယ်ဒါကြောင့်ကာယနံ ကာယဝိညာဏဓာတုကတန်တမြေတကနေစဓမ္မနံနေတယပစ္စည်းနာပစ္စည်းယောဒီလိုဟောအဲတော့ဝိတုယောက6ပါးရှိတာကိုကာယဝိတုယောသောတာဝိတုယောကာနာဝိတုယောစေဝဝိတုယောကာယဝိတုယောဒါမျိုး6ပါးအဲ့ဒီထဲမှာဘုန်းကြီးတို့ဘာကြံလဲဟရိယဝိတုယောကြံဖယောကဒီမှာကြတော့ပါဠိတော်မှာကြတော့ယန္တုပါနေတာယမနောဓာတုသမနောဉ္ဇတ ဝတ္တန်ဒီတန်ရူပံမနောဓာရိယဆိုမနောယံတန်တံမြေကနဲ့တပါဏနေတ္တပစ္စေနာပစ္စည်းအဲ့မှာဟရိယဝတ္ထုယုတ်တော်မပြောဘူးပေါ့ဗျာဒါပေမဲ့လို့ဝတ္ထုယုတ်၅ပါးပြောပြီးတော့ဘာကျမ်းနေလဲဆိုဟရိယဝတ္ထုယုတ်ပဲကျမ်းတာဒီယံရူပံဆိုတဲ့နေရာမှာဟရိယဝတ္ထုကိုယူပါမယ်စကုရယုတ်ကိုမိပြီးစကုညင်စိတ်ဖြစ်မယ်နော်သောတာဝတ္ထုနာအကြည့်ယုတ်ပြီးပြီးဈာတိစိတ်ဖြစ်မယ် ကာဏဝတ္ထုယုတ်နှာခေါင်းကြည်ယုတ်ကိုမိပြီးအနန္တစိတ်ဖြစ်မယ်ရှားကြည်ယုတ်ကိုမိပြုပြီးတော့သာတိစိတ်ဖြစ်မယ်ကိုကြည်ယုတ်ကိုမိပြုပြီးတော့ကိုထိတိစိတ်ဉာဏ်နဲ့စိတ်တွေကြားနေတယ်ခုနဝိရိစိတ်တွေလှမ်းမြော်ဝိရိဇာလေးကြည့်တယ်သကုဉ္ဉ္စေသောတာဉ္ဉ္စေခန္ဓာဝိဉ္စေဝေကာဝဉ္ဉ္စေအဲဒီဝိရိကသကုဉ္ဉ္စေသောတာဉ္ခန္ဓာဝိဉ္စေပြီးသွားကာဝဉ္ဉ္ဒီ ဒုဆောင်ကြီးကျန်တဲ့စိတ်တွေကဘယ်ကိုမှီပြုတ်ဖြစ်မလဲဒါမေးစရာပေါ့အတိဒဝဘုံကစရာပြင်းဘုံကစရာဘုံကပြစ္စဝေဆာတမ္ပတိတတဏ္ဍဝုဒ္ဓဇောထာကျန်တာတွေကဒီအရိယဝတ္ထုနော်အရိယဝတ္ထုခေါ်တယ်နှလုံးလက်တစ်ဖက်လောက်ရှိတယ်နှလုံးသွေးပေါ်မှာမိပြီးဖြစ်တဲ့တရားဒါတရားအဲ့ပေါ်မှာမိပြီးပြီးကြံတဲ့စိတ်တရားဖြစ်တာနော်အဲ့ဒါကိုရည်ရွယ်ပြီးတော့ဒီမှာဖြေဘုန်းကြီးတို့ပြိဿရာဥစ္စာနဲ့ဒီမနောဒ မပြစ္ဆဝဇ္ဇနဲ့တမ္ပရိဆိုင်တွေကိုမနောတလို့ခေါ်ကြံတဲ့စိတ်တွေကိုဒွေပဇဝဉ္ဇဉ်30ဒီဒီခုနသဝဉ္ဇဉ်နဲ့သောတာဝဉ္ဇဉ်နဲ့ကာဝဉ္ဇဉ်စီကာဝဉ္ဇဉ်ဒါဒွေပဇဝဉ္ဇဉ်30ဒါကတော့သူထနဲ့သူပြီးပြီးသားဒီပြစ္ဆဝဇ္ဇနဲ့တမ္ပရိဆိုင်တွေကိုမနောတကြံတဲ့စိတ်တွေကိုတော့မနောဉ္ဇဏထလို့ခေါ်တယ်အဲ့ဒီမနောတမနောဉ္ဇဏတတရားဘယ်ကိုမိပြုဖြစ်လဲဆိုရင်ဟောဒီဟရိယဝတ္ထုယုတ်တွေကိုမိပြုဖြစ်တယ်ဒါပြောတယ် ယံရူပံနေတာယနောဓာတုသမနောဉဏဓာတုသဝတ္တန္တိတန်ရူပံအဲ့ဒီဟာတရားဥဒုကိုမိပြုပြီးတော့မနောတဆိုရပြစ္ဆနာဥစ္စာတာမဏိဆိုင်တွေဖြစ်မယ်မနောဉဏတဆိုရဉာဏ်နဲ့စိတ်တွေဖြစ်မယ်နော်အဲ့ဒါပဲပြနေတယဟရိယဝတ္ထုကိုမိပြုပြီးဖြစ်မယ်နေတယမိပြုပြီးဖြစ်မယ်ဒါမျိုးမှတ်ထားမယ်အဲဒီမှာ သူ့အနေနဲ့သူအကြောင်းကျိုးအကြောင်းကျိုးကိုအောင်ရွတ်တတ်ပဲစင်နော်ဘုန်းကြီးတို့နေရာထံဘူဇော်ဝဲဖရက်စနိုဝဲပထမဘူဇော်ဝဲမသွားဝချင်ပါဘူးဘုန်းကြီးသူတို့ကကိုလိုကြီးတွေကဆရောပထမရုပ်ပွဲဟိုလိုတော့မကြွချင်ဘူးခံဖွင့်ပွဲခန္ဓာလောက်ကြွပြီးတော့မနေ့ကတနေ့ကိုကောင်းတာပဲအဲ့ဒီသွားနေမနေ့စောသွားညနေမိုးချုပ်မှရောက်တာကျွန်တော်ဒီမှာအတန်နေတော့ပြက်လာ ခဏတရားဟောသွားတယ်ပခိပန္နလည်းပါအဲသူတို့တော်တော်များများနားထောင်လို့ကောင်းအောင်ရွတ်တာရှိရနော်တကယ်တကယ်တော့ကျတော့ဒီဒီတင်ထားတဲ့ပုံကကြအကြောင်းကျိုးကမကွဲပဲဖြစ်နေရွတ်ကြတယ်အဲကြောင့်ဘယ်လိုရွတ်နေကြလဲသက္ကိုင်းနံသက္ကိုင်းညာနာဓာတုရာသူကအဲ့လိုပေါင်းမဆိုင်ဘူးသက္ကိုင်းနာအကြောင်းသက္ကိုင်းညာဝိရိယတန်သက္ကိုင်းညာနာဝိရိယတန်သမီးကဓမ္မနာ ဒါကဒီလိုပေါင့်ယူလို့ရဖို့မရဘူးတကယ်နားလေတာပုဂ္ဂိုလ်အကြောင်းဆရာတော်ကြီးတွေကဒီကုတချို့ဆရာတော်ကြီးတွေဟိုပဋ္ဌာန်းနေပါလေဟိုရုပ်ဖတ်လွင့်တာကြီးပဲအန္တန်နေပါလေကနားထောင်လို့ကောင်းအကြောင်းကျိုးကွဲအောင်မရွတ်တတ်ဘူးဆိုဒီလိုကောက်ချက်ချတယ်ဘာလို့လဲဆိုဆက်ခိုင်းနာဆက်ကိုညာနာလည်းဒီအဲ့လိုသွားတွဲယူဒါရုပ်လို့မရဆက်ခိုင်းနာဆိုတာအကြောင်းတတ်တတ်ရက်လိုက်ပြီးတော့မှဆက်ကိုညာနာဓာတုရာ တန်တံပြပကာနိသဓမ္မနံဒီဟာတွေပဲတွဲယူလို့ရတယ်အကြောင်းကတတအကျိုးတရားတွေတတကပါဠိယတတဒီလိုပဲတွဲယူလို့ရတယ်ဒီနေရာမှာသက္ခိုင်နံဆိုခဏရပ်လိုက်ပြီးတော့မှသက္ခိုဉာဏဓာတုယတန်တံမြုပ်တကနိသဓမ္မနံနေတရားပစ္စေနာပစ္စယောအဲ့ဒီလိုရွတ်မှမှန်တယ် ခုဘုန်းကြီးတို့ကသင်ပေးထားတာဆိုယုနိဖန်နေလဲမှန်ပဲစေပေါ့နော်နားထောင်လို့ကောင်းအောင်ရွတ်တာတစ်မျိုးတကယ်မှန်မှန်ကန်ကန်အကြောင်းကျိုးကွဲအောင်ရွတ်တာတစ်မျိုးဒါမျိုးလည်းမှတ်တာပေါ့နော်နေရသူတို့ရွတ်ကြလဲနားထောင်လို့တော့ကောင်းတယ်အကြောင်းကျိုးကမကွဲဘူးနော်တကယ်ဟိုပညာရှင်တွေပါလက်ခံမခတ်တော့ဘူးအကိုကသင်ထားတဲ့ပုံကိုဆိုဒါမျိုးအကြောင်းကျိုးကွဲအောင်ရွတ်ပါ သောဒါယနံခဏရ သောတာဝိညာဏဓာတုယတန်တံပြေတကအနိစ္စဓမ္မနာနော်အကြောင်းသောတာယနာကသောတာဝထုယဒီသောတာဝထုယအကြောင်းဒါလေးကြည့်လိုက်ဒီပဋ္ဌာန်းလေးအာယုလှမ်းပြုကြည့်နော်ကြောင်းကစောစီကကြိုးဖြက်နေသောတာယနံခဏယသောတာဝိညာဏဓာတုယတန်တံပြေတကအနိစ္စဓမ္မနာ နေတရားပစ္စေနာပစ္စယောဒီကအကြောင်းကျိုးကိုအောင်ရုပ်စေခြင်းပါနဲ့တင်ထားပြီးဖြစ်တယ်ဂာနာယရဏံဒါကြောင့်ခဏရပြီးတော့ဂာနာဝိညာဏဓာတုယတန်တမြေတကနိစ္စဓမ္မနံနေတရားပစ္စေနာပစ္စယောကြောင့်ကျိုးကိုအောင်ယုတပစ္စေဇေဝယရဏံဒါကြောင့်တရား ဇေဝဝိညာဏဓာတုယတန်တံမြုတ်တကနိသဓမ္မနံနေတယပစ္စေနာပစ္စယောဒီမှာလည်းတန်တံမြုတ်တကနိသလို့မဟုတ်နော်ဝိစီပေါပါဠိစာပေမှာ ဝိစီပေါတံမပါရတန်တံမြုတ်တကနိသနံသဆိုကြပါဒီမှာတော့နောက်ကညတနဲ့ရေးထားတော့တန်တံမြုတ်တကနိသနိသလို့ပါရမယ် ဓမ္မာနံနေတယပစ္စေနာပစ္စယော ကာယယရဏံဒါအကြောင်းတရားကာယဝိညာဏဓာတုယတန်တံပြေတကာနိသဓမ္မာနံဒါအကျုပ်တရားပတ္တတိဖြင့်ခြေစုပြင်းလေနေတယတတ္တိဖြင့်နေတယပစ္စေနာပစ္စယောယရူပံနေတာယဟရိယဝတ္ထုကိုအကြောင်းပြုတယ် နော်မိပြုတယ်အတူတူပဲဘာစိတ်တွေဖြစ်လဲမနောပြစ္စရာဥစ္စာတောင်းတိုင်းဆိုင်တွေးဆိုမနောဒဣဒဒီတရားဒီစိတ်တွေဖြစ်တယ်တွေးပြဝိညာဉ်တရားမနောဒကျင်တဲ့ဉာဏ်နဲ့စိတ်တွေဒါမနောဝိညာဏစိတ်ဒီစိတ်တွေဖြစ်တယ်ယံရူပနေတာယအဲ့နာမတစ်ချက်ရမနောဓာတုစာ မနောဝိညာဏဓာတုစာဝတ္တန္တိ တန်ရူပံတန်ရူပံတစ်ချက်ရမယ်တန်ရူပံလို့ယန်ရူပံလို့ဆိုတာဒါအကြောင်းတရားတွေအဲ့ဒီတရားဥထုကိုအကြောင်းပြုပြီးတော့အမိပြုပြီးတော့မနောဓာတုစာ မနောဝိညာဏဓာတုစာတန်တံပြုတကာနိစာဓမ္မနံနေတိယပစ္စေနာပစ္စယောအဲ့ဒီလိုသင်ထားကိုယ်ကိုပြပြရွတ်တတ်ဖို့ရည်ကြည်တယ် အဲ့ဒါမှသာလေအကြောင်းကျိုးလဲရှင်းရှင်းလင်းသဘောပေါက်မယ်နော်ဤတော့တကယ်တရားရှုမှတ်တဲ့ခါကျဩဒီမြင်သိစေကဒီအကြောင်းကြောင့်ဖြစ်တော့ပါလားအကြောင်းတတအကျိုးကတတနော်အဲ့လိုမတူဘူးအဲ့လိုလည်းမှတ်တာအကြောင်းမို့ဒီနေရာမှာတော့ခုနပြောခဲ့ပြီယံရူပံလို့တာမဟောထားပေမဲ့လို့ဘုဒ္ဓယောဂ6ပါးရှိတယ် အပေါ်မှာဘုရားတိတိကျဟောသွားပြီသက္ကာယနာဆိုသကုတ္တယောသောတာယနာဆိုသောတာဝတ္တယောဂာနာယနာဆိုဂာနာဝတ္တယောဇေဝယနာဆိုဇေဝဝတ္တယောကာယယနာဆိုကာယဝတ္တယောဟောပြီးသွားပြီဘာကြမ်းနေလို့အရိယဝတ္ထုနော်အဲ့တော့ဒီနေရာမှာဗိဓမာထာဂရဆရာကြီးတွေကတိတိကျရူပံဆိုတာအရိယဝတ္ထုယောကိုပြောတာပါဒါပြောသွားတာဟမ်အရိယဝတ္ထုယောဆိုတာကတော့ နော်ခုနကမနောဘုံဘုံတို့ဓာရ6ပါးပြောမနောဓာရမနောဓာဝိဇ္ဇာဆိုဒီဟာရယဝတ္ထုယုတ်ဆိုတာဒီနှလုံးသားထဲမှာရှိလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာအမိပြုတ်ပြီးဖြစ်တယ်မနောဘဝင်ကြည်ဓာတ်လေးကိုခေါ်တာပဲနော်ဟရိယစိတ်နှလုံးဟရိယဆိုတာအမှန်ကတော့စိတ်ပဲနော်အဲ့ဒီသွေးလက်တစ်ဖက်လောက်ရှိသွေးပေါ်မိပြုတ်တယ်မနောဘဝင်ကြည်ဓာတ်လေးဒါကိုခေါ်တာနော် ဟရိယဝတ္ထုဟရိယဆိုဟရိယဆိုတဲ့ပုံလုံးတကယ်ကျင်းတော့စိတ်ပါနော်ဒီစိတ်လေးမနောဘုံจิตတာလေးကဘယ်မှာဖြစ်လဲနှလုံးသားပေါ်မှာပြီးတည်နေတယ်ဟရိယဝတ္ထုရောဆိုဒီလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာပြီးတည်ဖြစ်နေတယ်စိတ်ပါနော်အဲ့ဒါမျိုးပါဒါဒီသွေးရလဲပရိသန်နေတီးရပါလာလဲသွေးပဲနော်ဒီကစိတ်တက္ကနာရဲ့ဥပဒေပြန်ဥပဒေဆက်ပြတသက်လုံးဖြစ်နေတာနော် ပရိသနေစေဆက်ကဆက်ကပြဝိတုယောကသွေးမှမိပြီးဖြစ်တယ်ဒီလိုမှတ်ထားလို့ပေါ့နော်အဲတော့ဒါလေးတွေဖြည်းဖြည်းဖြည်းဖြည်းနဲ့လေ့လာကြအောင်ပေါ့ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြီးတော့ဆွဆုံပါတဲ့တရားတော်များကိုကြားနာကြတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ကျတော်ပြပေးတဲ့ဒီနေ့ဒီပါပါရှင်ဘုရား။ Tadu, tadu,